ကံကြီး38အောင်းမေ့စေခြင်းငှာဆက်ဆိုသောဆာလံအငယ်1မှ8အိုထာဝရဘုရားအမျက်တော်ထွက်၍အကျွန်ုပ်ကိုအပြစ်တင်တော်မမူပါနှင့်ပြင်းစွာသော စိတ်တော်ရှိ၍ဆုံးမတော်မမူပါနှင့်မြားတော်တို့သည်အကျွန်ုပ်၌စူးဝင်၍လက်တော်သည်အကျွန်ုပ်ကိုနှိပ်လျက်ရှိပါ၏အမျက်တော်ထွက်သောကြောင့်အကျွန်ုပ်အသားသည်ကြမ်းမာခြင်းမရှိပါဒုစရိုက်အပြစ်ကြောင့် အယိုးများထဲမှတက်တာခြင်းမရှိပါအကျွန်ုပ်ပြုမိသောဒုစရိုက်တို့သည်အကျွန်ုပ်ခေါင်းကိုလွှမ်းမိုး၍လေးသောဝန်ကဲ့သို့အကျွန်ုပ်မထမ်းနိုင်အောင် လေးကြပါ၏အကျွန်ုပ်မိုက်သောအမှုကြောင့်အနာတို့သည်နံစော်၍ရည်ရွယ်လျက်ရှိကြပါ၏ကျွန်ုပ်သည် ပြင်းထန်စွာခံရ၍အလွန်နှိမ့်ချလျက်ကြမ်းတမ်းသောအဝတ်ကိုဝတ်လျက်တနေ့လုံးတွားရပါ၏ အကျွန်ုပ်ခါသည်ပူလောင်သောအနာဆွဲ၍အသားသည်လည်းကြမ်းမာခြင်းမရှိပါနှုတ်နှင့်ခြင်းခြေခွဲခြင်းရှိ၍စိတ်နှလုံးလှုပ်ရှားသဖြင့်အော်ဟစ်ရပါ၏အငယ်ကူမဆန့်နှင့်အိုထာဝရဖျားအကျွန်ုပ်အလိုရှိသည်မြသည်ရှေ့တော်၌ထင်ရှားပါ၏အကျွန်ုပ်ညီးတွားခြင်းကိုလည်းအကျွင့်မဲ့တည်တော်မူ၏အကျွန်ုပ်၏နှလုံးတုန်လှုပ်၍ခွန်အားလဲကုန်ပါပြီ မျက်စိအလင်းလဲကွယ်ပြောက်ပါပြီအကျွန်ုပ်၏အဆွေခင်မွန်းအကျွန်ုပ်အပေါင်းဖော်တို့သည်အကျွန်ုပ်အနာယောဂါကြောင့်ဝေဝေရက်လျက်ပေါက်ဖော်တို့သည်လည်းရှောင်လျက်နေကြပါ၏အကျွန်ုပ်အသက်ကိုရှာသောသူတို့သည်ကြော့ခွင်းများကိုထောင်ထားကြပါ၏အကျွန်ုပ်၌အပြစ်ပြုခြင်းအခွင့်ကိုရှာသောသူတို့သည်တနေ့လုံးမနာလိုသောစကားကိုပြော၍မကောင်းသောပြည့်ရကိုကြံစီကြပါ၏ အငယ်73မှ78အကျွန်ုပ်မူကားနားပင်သောသူကဲ့သို့မကြာနှုတ်ကိုမဖွင့်တတ်သောသူကဲ့သို့ဖြစ်ပါ၏နားမကြာပြန်၍မငင်းနိုင်သောသူကဲ့သို့ဖြစ်ပါ၏အကြောင်းမူကားအိုထာဝရဘုရားကိုရောကိုအကျွန်ုပ်ကိုးစားပါ၏အကျွန်ုပ်၏အရှင်ဘုရားသခင်ကိုရောသည် ပြန်ပြောတော်မူမည်သို့မဟုတ်သူတို့သည် အကျွန်ုပ်အမှုမှဝမ်းမြောက်ကြပါလိမ့်မည် အကျွန်ုပ်သည်ခြေချော်သောအခါအကျွန်ုပ်တစ်ဖက်၌ ကိုကိုချီးမြှောက်ကြပါလိမ့်မည်ဟုလျှောက်ပါပြီအကျွန်ုပ်လဲလူသည်ဖြစ်၍ကိုဆင်းရဲခြင်းကိုအစဉ်အောင်းမေ့လျက်နေရပါ၏ကိုအပြစ်ကိုဖော်ပြပါ၏ပြစ်မှားမိသောကြောင့်စိတ်ပူပန်ခြင်းရှိပါ၏အငယ်၁၉မှ22အကျွန်ုပ်၏ရန်သူတို့ကကြမ်းမာလျက်ခွန်အားကြီးလျက်ရှိကြပါ၏ အကျွန်ုပ်ကိုမဟုတ်မမှန်ဘဲမုန်းသောသူတို့ကားများပြားကြပါ၏အကျွန်ုပ်သည်ကျေးဇူးတရားကိုကြိုးစား၍ကျင့်သောကြောင့်ကျေးဇူးအတွေ့အပြစ်ပြုတတ်သောသူတို့သည်အကျွန်ုပ်ကိုရံဘက်ပြုကြပါ၏အိုထာဝရဘုရားအကျွန်ုပ်ကိုစွန့်ပစ်တော်မမူပါနှင့်အကျွန်ုပ်၏ဘုရားအကျွန်ုပ်နှင့်ဝေးဝေးနေတော်မမူပါနှင့် အကျွန်ုပ်ကိုကယ်တင်တော်မူသောဖျားရှင်ကျွန်ုပ်ကိုမဆခြင်းငှာအလင်းအမြန်ကြွလာတော်မူပါ